သာသနာတော်နှစ်2564နှစ်ကောဇာတက္ကရာ1382ခုနှစ်လတ်တော်လာဇန်10ရက်2020ပြည့်နှစ်ဒီဇင်ဘာလ24ရက်ကြာသပတေးနေ့ရန်ကုန်မြို့ကိုချမ်းမြေအောင်မိသားစုဦးအောင်စိုးတော်နေနေအောင် ။ပါညီညီထွန်းသမီးစင်မေထက်ခင်အီးခိုင်မိသားစုနဲ့ဦးမင်းခန့်လွင်တော်ခင်တတာရင်တာပေါင်းစရမင်းထွတ်မောင်နန္ဒမင်းခန့်မောင်နန္ဒမင်းခန့်မိသားစုတို့ဤဓမ္မဥစ္စာတရားလူတော်ခန္ဓာ၌ ဟောကြားအပ်သောတရပင်ကဆအပိုင်းနှစ်တရားဒေသနာတော်ဒီကနေ့ညတပါသဖြင့်ခန္ဓာကိုယ်ရှင်ဘုန်းတော်သခင်ရှင်တော်မြတ်ဖရာဤမဟာကရုဏာကုံကိုအာယုံပြုကာတည်ကျူဖွဲ့ဆိုအပ်သောဝန္ဒနာပနာမအာတိတဂါထာကိုရွတ်ဆိုပူဇော်ခြင်းဖြင့်စတင်ကြရအောင် ယောကပကောတိဟိပိယပမေယံကာလံကရောတောတိဒုက္ခရာတိခေရံကတောလောကဟိတယနာထောနမောမာကရုဏိကတတတ္တာယောနာထောဝိနိယမြာစွာတတ္တဝါဤချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသဖြင့် နာထမိညာခြင်းရှင်တော်မြတ်ဖရာသည်ကပ္ပဂောတိဟိပိဂရေကဘာအေအတွက်သင်္ချာတို့ဖြင့်တော်လဲအဘယ်မေယံရေတွေတိုင်းဒါဖော်ပြခြင်းငါမစွမ်းနိုင်ပါသောကာလလေးအသင်ချေသိနေကဘာရှိကြသောကာလပတ်လုံး လောကဟိတယတတ္တလောကဤအကျိုးစီးပွားအလုံးငါအတိဒုက္ခရာနိဥစ္စာ အသက်ချေလဲငါမေတ္တာကြီးမှသမိတာနှင့်တထာဇနီဆွဉ္ညီဟုကျတိထဘွယ်ငါးသွဲအစုအလုံးခဲရင်တော်မူတော်ကိုကရွန်တော်ဘုရားဖြစ်ရည်တန်ကျုပ်ကိုအထုတ်တော်မူရသည်ဖြစ်၍ ခေရန်လက်ချိမျက်လုံးအသက်ဆုံးလျက်နှလုံးစိတ်ဝံကိုရောဤပင်မညေတုကတောဝတဏံချိန်ဖမြစွာရောက်တော်မူခဲ့ရာရှာလိပြီမဟာကရုဏီကတတတဝမြယင်ဝေသာကေတုတနာချစ်ခင်မဟာကရုဏာအရှင်ဖြစ်တော်မူသောတသနာတသဝိနည်းများစွာတတဝဤ ချမ်းသာစီးပွားလိုလားတောင်းတကုန်ပေါင်းခါသဖြင့်နာထမြညာထိုးရှင်တော်မြတ်ဖရာအားနမောယုသိပြောင်းပြော့မန်ကိုလျော်၍ကရောယုကျိုးရှိခိုးခြင်းသည်အထုဘဝတုစင်စစ်မသွေဖြစ်ပါစေတည်း ပင်ကဆတ်ပိုင်းနှစ်တရားမင်းကြီးရဲ့မိခွန်းတွေကိုမိခွန်းသုံးဖို့ကိုတရားပင်ကဆရာကြီးကဖြေလိုက်တဲ့အခါမှာသိခိုင်ခြင်းရဲ့အကျိုးကို ပြောပြစမ်းပါလို့တရားမင်းကြီးရဲ့တောင်းဆိုချက်အရာ သိခံမှုစွမ်းအားပိုင်ရှင်ရရှိတဲ့ငြိမ်းချမ်းရေးမျိုးကိုလက်နဲ့အားကိုးပြီးတိုက်ပွဲဝင်ပြီးလက်နဲ့နဲ့တိုက်ယူလို့မရနိုင်ဘူးလို့အဲ့ဒီငြိမ်းချမ်းမှုမျိုးဟာဖေးရန်ကင်းတဲ့ငြိမ်းချမ်းမှုမျိုးဟာ တိခန့်တဲ့စွမ်းအားရှိတဲ့ပုဂ္ဂိုလ်မှသာလေရနိုင်တယ်လက်နဲ့အာဟုနဲ့တိုက်ယူလို့မရဘူးဆိုပြီးတရားမင်းကိုတရဗင်ကဆရာကြီးကအဲ့ဒါလို့ရှင်းပြလိုက်တော့သူဟာတရားမင်းကြီးကသူ့မိခွန်း၃ရက်နဲ့ပတ်သက်ပြီးရှင်းနဲ့အားရပြီအဲ့ဒီအချိန်ကပရိသတ်ထဲမှာ မငြိမ်မသက်မကြေမနပ်ဖြစ်နေတာတွေကဘယ်သူတုံးဆိုရင်မိကုန်းနေမေးခြင်းလို့တရားမင်းကြီးနဲ့ကောဒဝရီမြေကမ်းမှာဆုံစည်းလာကြတဲ့အလကမင်းရဲ့ဘီမရထမင်းရဲ့ကာလင်္ကမင်းရဲ့အဲ့ဒီမင်းသုံးပါးကသူတို့ကလည်းမေးခြင်းတာ ကြာမင်းကြီးကဥအောင်သူကပဲမေးပြီးတော့သူမေးခွန်းနေကြီးပဲမေးနေတော့သူတို့အခွင့်ရမှာမဟုတ်ဘူးလို့စိတ်ထဲမှာဖြစ်နေကြတယ်သူတို့ရဲ့စိတ်ဓာတ်တွေကတရားမင်းကြီးကငါတို့တော့အလှည့်ပေးမှာမဟုတ်ဘူးသူမေးချင်တာတွေပဲမေးနေတယ်ဆိုပြီးစိတ်ထဲမှာဖြစ်ပေါ်လာတာကိုတရားမင်းကသူတို့ရဲ့စိတ်အခြေတွေကိုအကဲခတ်ပြီးသိရှိသွားတယ် ဒါနဲ့သူတို့မေးမဲ့မေးခွန်းကိုတရားမင်းကြီးကပဲမေးပြလိုက်တယ်ပေါ့သူတို့စိတ်ကျေနပ်မှုရအောင်တရားမင်းကြီးကပဲမေးပြလိုက်တယ်အဲတရားမင်းကသူတို့မေးခြင်းနဲ့မေးခွန်းတွေကိုနဲ့ပတ်သက်ပြီးတော့မေးဖို့သူဘာတိတံတေအနုမောဒိယနာ တရဘင်္ဂဆရာကြီးရဲ့ဖြေဆိုချက်တွေကိုသူကျေနပ်အားရရှိပါတယ်တဲ့အဉ္ဉံတံပု္ပ္ပာမိတခြားမိကုံးကိုလည်းပဲမေးပြရစီပါတဲ့တတိယကဖြူခိတိုက်တွန်းမရသေးအဲ့ဒီမိကုံးကိုလည်းဆက်ပြီးတော့ဖြည့်ပေးပါအောင်လို့တရားမင်းကြီးကစကားဆလိုက်ပြီးတော့ အလကမင်းတို့ဗိမာရထမင်းတို့ကာလင်္ကာမင်းတို့မေးချင်နေတဲ့မေးခွန်းကိုမေးလိုက်တယ်သူတို့ကဘာမေးချင်နေတာတော့ဆိုလောလောဆယ်ဖြစ်ပေါ်နေတဲ့ပြဿနာတစ်ခုကဘာတော့ဆိုဒီ ဒန္တကိမင်းဆိုတာကလိန္နာမင်းတို့နဲ့အနီးပါးမှာရှိတဲ့ဒန္တကိမင်းကြီးရဲ့ကုံမောက်တီဆိုတဲ့မြို့တော်ကြီးမကြခင်ကမှသဲမိုးတွေလက်နဲ့မိုးတွေရွာပြီးတော့မြို့ကြီးပျက်စီးပျောက်ကွယ်သွားတာမကြရင်မအဲ့ဒီလိုဖြစ်သွားတယ်အာဝဘယအဖြစ်ဆိုးကြီးနဲ့ကြုံပြီးတော့တစ်မြို့လုံးဟာသဲဖုံးပြီးတော့သွားတယ် ကနေ့ခေတ်မှာလည်းပဲသဲမုန်တိုင်းတွေဆိုတာရှိတယ်နော်မတမကြောက်ဆက်ကောင်းတယ်အဲသူတို့ကတော့ရတိကိုပြင်မာမိသည့်အတွက်ကြောင့်သဲမုန်တိုင်းကြီးကြပြီးတော့တစ်မျိုးလုံးပျောက်ကွယ်သွားတယ်မြေကြီးအောင်အကုန်ရောက်ကုန်ကြတယ်အဲ့ဒါသူတို့လောလောဆယ်ဖြစ်တဲ့အဖြစ်ပြပဲအဲ့ဒီဖြစ်ပြပုံလေးကတော့ဒီတရဘင်္ဂဆရာကြီးရဲ့ တပည့်9ဦးရှိတဲ့ထဲမှာသရပင်ကဆရာကြီးကကပိဋကဆိုတဲ့အတ္တမရှစ်သိကျောင်းကြီးမှာတရင်သုံးနေထိုင်တာဖြစ်တော့တဖြည်းဖြည်းရသေးဥယေကတိုးတက်များပြားလာသင်္ကန်းထိရောက်လာတဲ့အခါနေရာထိုင်ခင်းခက်ခွဲရှိလာခက်ခွဲရှိတော့တပည့်ကြီးခုနှစ်ပါးတဲ့ကပါဠိတရဆိုတဲ့တပည့်ကြီးကိုအဝေးကိုလွှတ်လိုက်တယ် ယသိအေခေါ်သွားပြီးတော့သူ့ရဲ့ခြံရံယသိတွေနဲ့ကြောင်းခွဲတွေလွတ်လိုက်တယ်ပေါ့နော်လူစုခွဲပြီးနေကြဖို့လွတ်တဲ့သဘောပဲပါဠိတရဆိုတဲ့ယသိကိုမစ္ဆတိုင်းကလပ်ပစုံလဆိုတဲ့ဏိကုံးကိုအမိပြုပြီးနေဖို့အဲ့ဒီဒေသကိုလွတ်လိုက်တယ်။ပါဠိတရကယသိကအဲ့ဒီမှာသွားပြီးတော့တရင်သုံးရတယ်။နောက်တစ်ခါ ရှက်သေးတွေတိုးပွားလာတော့ကြောင်းမဆန်တဲ့အခါနောက်တူဖြစ်တဲ့မင်ဒိတ်တရဆိုတဲ့ယသိကိုလည်းပဲသူရထတိုင်းနေဇတ်မှာရှိတဲ့တာတော်တိကာဆိုတဲ့မြေကမ်းကိုအမိပြုပြီးတော့အဲ့ဒီမှာယသိเจ้าမှာနေဖို့ဆေလွတ်လိုက်ပြန်တယ်ဒုတိယထပ်ခွဲခြင်းပေါ့ တခါတတိယအကြိမ်များလာပြန်တဲ့အခါမှာပပတဆိုတဲ့ယသိကိုတောအုပ်ကြီးနီးမှရှိတဲ့အင်စနတောင်ဘက်ကိုလွတ်ပြီးတော့အင်စနတောင်ကိုအမိပြုပြီးအဲ့ဒီမှာနေပါလို့ဆိုပြီးယသိချမ်းရနေနဲ့လွတ်လိုက်တယ်တခါယသိတွေများလာပြန်တဲ့အခါခွဲပြီးတော့ ကာလတေဝိလယသိကိုခေါင်းဆောင်ခိုင်းပြီးအဝန္တိတခိဏပဋ္ဌခဏသေးလားတောင်းဆိုတဲ့အဲ့ဒီတောင်းကိုမိပြုပြီးနေဖို့ရစစ်လွတ်လိုက်တယ်ဆရာကြီးချိန်မှာယသိတွေများတော့အခုလိုအသီးသီးစစ်လွတ်တဲ့အဲမှာခိတဝိဆဆိုတဲ့ယသိရတော့ဆရာကြီးကိုခွင့်ပန်းပြီးတော့သူ့သဘောနဲ့သူ ဒါလကိမင်းရဲ့နိုင်ငံကုမဝတိဥယျာဉ်မှာတရင်သုံးနေတာကိတဝိဆာအနွယ်ကဝိဆာအနွယ်ဖြစ်လို့ဝိဆာလို့ခေါ်တယ်ခန္ဓာကိုယ်ပိန်လီသည့်အတွက်ကြောင့်ကိတအဲ့ဒီဝိဆာယသိဟာအဲ့လိုဒီယသိတွေကဘုံတကူအမတ္တမှာကြီးကြတယ် သူကအဲ့ဒီကုံမောဝတီမြို့ဥယျာဉ်ထဲမှာနေတဲ့အချိန်မှာအဖြစ်ဆိုးတစ်ခုနဲ့သွားကြုံတာပေါ့နော်အဲ့ဒီကြုံတဲ့အဖြစ်ဆိုးနဲ့ပတ်သက်ပြီးတော့ဒီမင်းသုံးပါးကသူတို့သမိုင်းကြောင်းကြားဘူးတဲ့သမိုင်းကြောင်းနေရောအခုလက်ရှိ အဖြစ်ဆိုးကြုံသွားတဲ့တဏ္ဍကိမင်းရဲ့မျိုးရော အဲ့ဒီလိုအဖြစ်ဆိုးကျွလွန်သွားတဲ့မင်းဆိုးတွေဟာ အခုချိန်ဘယ်ဘဝရောက်နေကြလဲဆိုတာသူတို့သိချင်တာမေးချင်တာအဲ့ဒါအဲ့ဒီမှာသူတို့မေးချင်တဲ့အကြောင်းတွေကတော့တရားမင်းကြီးကသိတော့ယထာအဟုံတဏ္ဍကိနာလိကေရော အထစ်စုနောကလာဘူးစာပိရာသာတေတံကတိံပြုဟိသူပပကာမိနံအတော့ကိုဆိုးွားတဲ့ရသိသူတော်စင်းတွေကိုပြစ်မှားပြီးတပ်ဖြတ်ရဲတဲ့မင်းစုမင်းကြီးဖြစ်တဲ့တဏ္ဍကီမင်းနာလိကေရမင်းအခုလောလောဆယ်တဏ္ဍကီမင်းကကိတဝိဆရသိကိုစော်ကားလိုက်တယ် ရှေးသမိုင်းထဲမှာနာလိကေရာဆိုတဲ့ဘယင်ကယသိကိုစော်ကားဘူးတယ်။ဣသုဏဆိုတဲ့ဘယင်ကြီးကလည်းဟိုရှေးတုန်းကယသိကိုစော်ကားဘူးတယ်။ကလာဘူးဆိုတဲ့ဘယင်ကလည်းပဲခန္တီဝါရီယသိကြီးကိုစော်ကားခဲ့ဘူးတယ်။ညင်စဲနှိပ်စက်ခဲ့ဘူးတယ်။အဲ့တော့ဒီမင်းကြီးဟာအသေးဆုံးနဲ့တည်သွားကြတယ်။တဏိကိမင်းလည်းအသေးဆုံးနဲ့တည်သွားပြီ။နာလိကေရာမင်းလည်းအသေးဆုံးနဲ့တည်သွားတယ်။ အစ္ဆုဏမင်းကလည်းအသေးဆိုးနဲ့သေးတယ်ကလာဘူးဆိုတဲ့တမိုင်းရှေ့ကတမိုင်းမှာရှိတဲ့ဒီဘယင်ဟာလည်းဗာရဏတိယဘယင်ဟာလည်းအသေးဆိုးနဲ့သေးသွားအဲ့တော့သေသွားပြီးတော့သူတို့အခုဘယ်ပုံရောက်နေသလဲဆိုတာသူတို့ဒီမင်းတွေကသိချင်တယ်ဘာဖြစ်လို့လဲဆိုဒီဖြစ်ပျက်တွေကသူတို့နဲ့သူတို့တိုင်းပြည်နဲ့နီးတဲ့မင်းတွေအကြောင်းအခုလောလောဆယ်ဖြစ်တဲ့တဏ္ဍကီမင်းရဲ့အခြေအနေနဲ့ အလုံးသမိုင်းကြောင်းမှာပါတဲ့နာလိကေရာအစ္ဆုနကလာဘုဆိုတဲ့ဘုရင်တွေရဲ့လာရဂတိသိချင်ကြတယ်သူတို့ဘယ်ဘုံရောက်ပြီးတော့ယသိတွေကိုနှိမ့်ဆက်ညှဉ်းပန်းခဲ့လို့အခုဘယ်ဘုံမှာရောက်ပြီးဘယ်လိုခံစားနေကြရတယ်ဆိုတာဒီမိကွန်းမေးချင်အဲ့ဒီမိကွန်းကိုတရားမင်းကြီးကမေးပေးလိုက်တာပေါ့နော်တေတံကတိံဖြူဟိသူပပကမိနာ မကောင်းမှုကိုရဲဆက်ဆက်လုပ်တဲ့ဒီမင်းလေးပါးဟာဘယ်ဘုံများရောက်နေကြတော့ကတ္ထုပပန္နာဣတိနံဝိဟိတကာရသေးတွေကိုညှဉ်းပန်းနှိပ်စက်စော်ကားတဲ့ဒီပြင်လေးပါးဟာဘယ်ဘဝမှာဖြစ်နေကြတော့ဆိုရယ်မေကုံးကိုမေးကြတာပဲ ခုလေဗမာပြည်မှာတစုံတယောက်ဆုံးသွားလို့ရှိရင်လေချုံနဲ့ဆိုတာရှိတယ်လို့ပြောတယ်တော်တော်မေးကြတယ်ဘယ်ရောက်နေတော့ဘယ်ရောက်တော့မှန်လားမမှန်လားတော့မသိဘူးနော်အခုကဒီတရပင်ကဆရာကြီးကိုအာကိုတကြီးနဲ့ဒီပရင်ကြီးကဒီပရင်ကြီးရဲ့လာရဂတိကိုသိချင်လို့သူတို့လာမေးတာအဲ့ဒါတရားမင်းကြီးကမေးမေးလိုက်တဲ့အခါမှာ သရပင်ကဆရာကြီးကတူးစီတူးစီရဲ့အကြောင်းကိုရှင်းပြတယ်အခုလောလောဆယ်ဖြစ်ပေါ်နေတဲ့ကိတံဟိဝိဆံအဝကိရိယဌာနကိဒီကိတဝိဆယသိကိုတတွေးတွေနဲ့ထွေးအညစ်အကြေးတွေနဲ့သုံးလောင်းပြီးတော့ စော်ကားတဲ့တဏ္ဍကိဘီရင်ကြီးဟာဥစိဏမူလောသာသနောသရထောသူ့ရဲ့တိုင်းပြည်ကလူသူ့နိုင်ငံနဲ့သူ့နိုင်ငံမှာရှိတဲ့သူ့ကိုသဘောတူခြေနှက်အားရထောက်ခံကြတဲ့လူတွေကအပါအဝင်သူတို့ဟာပြဘူးငရဲကို ရောက်နေကြတယ်ဆိုတဲ့အကြောင်းနော်တတ္တဖုလင်္ကာနိပတ္တန္တိကာယေသူ့ကိုယ်ပေါ်မှာ ဒီမီးရဲ့ရဲနေတဲ့မိကြီးကဲတွေမိတော့မရှိတဲ့လီရဲနေတဲ့မိကြီးကဲတွေဟာဒုက္ခနာကိုပေါ်မှာကြာပြီးတော့လောင်ကျွမ်းခြင်းကိုခံလို့ဆင်းရဲဒုက္ခခံနေရတယ်ဆိုတဲ့အကြောင်းတရဘင်္ဂရသေးကြီးကစပြီးတော့ဖြေးတယ်ဖြေးုံနဲ့မကဘူးသူ့ရဲ့အစွမ်းတကူနဲ့ အဲ့ဒီမြေကြီးထဲမှာငရဲခန့်နေရဖုံကိုပါမိမောင်းထုတ်ပြီးတော့ပြလိုက်တယ်တကယ်တကိုးစွမ်းနဲ့မြေကြီးခွဲပြီးတော့ငရဲခန့်နေရပုံကလူတွေချိလို့ရအောင်ပြတယ်အဲ့တော့ဒီလိုငရဲခန့်နေရတဲ့ဓာနကိမင်းဟာကိတဝိဇ္ဇရဲ့သိပေါ်မှာဘလို့ပြမှားတာတော့လို့ဆိုဆလန်းက ခဏိခေကလူတွေနဲ့လည်းခတ်ဆင်တယ်ရှိတယ်နော်အဲ့ဒီမှာကိလဝိဇယသိဟာတဏ္ဍကိမင်းရဲ့ဒီဥယျာဉ်ထဲမှာတရင်သုံးနေထိုင်တာသူတရားလေးသူနှလုံးသွင်းဇံပင်ရှင်ဝင်စားလို့အကျင့်သိက္ခာနဲ့နေတဲ့ယသိသို့တော့ယသိဆိုတာယသိရဲ့ထုံနှံ့စင်လားမုတ်စိတ်တွေကိုလှလှပပပြင်နာမရှိဘူးစံจิตတွေကိုလှလှပပပြင်နာမရှိဘူး ဖေးကနေကြည့်မယ်ဆိုရင်ညစ်ညစ်ပတ်ပတ်ပေါ့မုတ်စိတ်ကြီးဖွာရရနဲ့ညစ်တိညစ်ပြီးအဲ့လိုနေတာမြင်တော့သူတို့စိတ်ထဲမှာဒီကြည်ညိုတဲ့လူကတော့ယသိသူတော်စင်ဆိုပြီးတော့ကြည်ညိုတယ်မကြည်ညိုတဲ့လူဖို့ကြတော့သူကကြောက်စရာကောင်းတဲ့လူယုံမှအနေထားအောင်မြင်ကြတယ်အဖြစ်ပြက်ကဘယ်လိုဖြစ်တော့ဆိုအဲ့ဒီတဏ္ဍကိဘယင်ကြီးကခန့်ထားတဲ့ ရှေးခေတ်ကတော့ဒါယာရုအနေနဲ့ခန့်ထားတာသူ့နိုင်ငံမှာအချောဆုံးအမျိုးသမီးကိုပြည်တစားအဖြစ်ခန့်ထားတေချာလာရတွေပေးလို့နေအိမ်နေနဲ့ဘယင်ကနေပြီးတော့တေချာခန့်ထားအချမ်းရံနေနဲ့အကြောင်းတစ်ခုခုကြောင့်မကြေညာလို့အဲ့ဒီပြည်တစားမကိုယာရုချလိုက်တယ်ဘယင်ကြီးကပြန်ရုပ်သိမ်းလိုက်တယ်ပြန်ရုပ်သိမ်းလိုက်တော့အဲ့ဒီပြည်တစားအမျိုးသမီးဟာ စိတ်ပြက်လက်ပြက်ဥယျာဉ်ဘက်ကိုထွက်လာရင်အဲ့ရသေးကြီးနဲ့တော့တွေ့တွေ့တဲ့အခါမှာကြီးညိုရမယ့်အစာသူဘာဖြစ်တော့ဆိုတကောမှာယာရုပြုတ်လာလို့စိတ်ကမကြည်မလင်ဖြစ်အခုလိုမိုးစိတ်မွေးတွေနဲ့ညစ်ညစ်ပေပေနဲ့ပိန်နေတဲ့ရသေးကြီးပိန်ကက်ကက်ရသေးကြီးကိုမြင်တဲ့အခါမှာသူ့စိတ်ထဲမှာချက်တည်းမရှိလိုက်တာလို့ သူတို့ကအလှပကြိုက်တဲ့လူတွေဆိုတော့လေရှုပ်ဆိုးတာမြင်တဲ့အခါကျတော့မကြိုက်ကြမကြိုက်တော့သူကောင်းတွေမှာဘာပေါ်လာတော့ဒါသူယုံမှဖြစ်တော့တယ်ပေါ့အဲ့တော့ငါမှလည်းပဲအခုချိန်ကံမကောင်းဘူးကံမကောင်းလို့မကောင်းတဲ့ကံတွေအာရေရရချိန်မှပဲအခုလို့သူယုံမှပေါ့ပါတတွေးထွေးပြီးတော့ရေရရချိန်လိုက်ရလို့ရှင်ငါယာရုပြန်ရနိုင်တယ်လို့ တွေးပုံကအဲ့လိုတော့တွေးတာနော်အဲ့တော့မလုပ်တုံဆိုတော့အယသိကြီးထိုင်းနေတဲ့အနီးသွားပြီးတော့ခေါင်းကိုတရိနဲ့ထွေးတယ်တွေးနဲ့ထွေးအိန္ဒိယထုံတန်းစင်လာတမာရိုးချိုးပြီးတပူလောက်ပြီးတော့သုံးတယ်ခုခေတ်လို့သွားဖို့သွားလိုက်တာမသုံးဘူးအိန္ဒိယမှာဂဏိခေတ်တိအောင်ရှိတယ် အဲ့ဒီဓမ္မယိုးကိုဝါပြီးတော့အဲ့ဒီသူ့ရဲ့သွားတိုက်ထားတဲ့ဓမ္မယိုးတွေကိုလည်းယသိရဲ့ခေါင်းပေါ်မှာတင်လိုက်တယ်အဲ့လိုရေရာခြေတဲ့အနေနဲ့သူယုံမာကိုဒီလိုလှုပ်လို့ရှိရင်ငါအကံပြန်ကောင်းလာလိမ့်မယ်လို့အထင်နဲ့လှုပ်လိုက်တာအဲ့တော့လှုပ်သွားပြီး ရေမိုးချုပ်ပြီးအိမ်ပြန်ရောက်တဲ့အခါဘုရင်ကြီးကခေါ်တယ်ခေါ်ပြီးတော့ငကိုရာတို့တိုင်ပြန်ခန့်လိုက်တာအဲ့တော့သူ့စိတ်ထဲမှာဘလို့ဖြစ်သွားတော့ဆိုအေးငါရေရရာချိန်လိုက်တာချိန်ငါရာတို့ပြန်ရပြီငါရေရရာသိကောင်းတာပဲဗမာပြည်ကလူတွေလည်းတချို့ရှိတယ်နော်ရေရရာချိန်တယ်ဆိုတာအဲ့တော့ဒီစာမေကျမ်းမှာကလိပဝဟိတဝါဆို ကလိဆိုတာကျက်တိရုပ်နေတဲ့အနေထားမျိုးကိုကျက်တိပြန်တင်ပေးတယ်ပေါ့ပမာရီကတော့တဏတယ်ဆိုပြီးတော့တယောကင်မွန်းနဲ့ရေချိုးတာတို့ခေါင်းလျှော်တာတို့လုပ်လို့ရှိကြဒီယူဆရှိတယ်မသွားသင့်တဲ့နေရာသွားမိသွားလို့ရှိရင်တဏတယ်ဆိုတချို့များဆိုအတုကပို့ပြီးရင်တော့တဏတယ်ဆိုပြီးတော့တမကိတမဟိုရင်ပေါ့ဒီခေါင်းလျှော်ရေးနော်တယောကင်မွန်းနဲ့ရေချိုးပြီးတော့မှ အိမ်မောမှာတက်ကြတယ်ယူဆွဲတွေယူဆွဲတွေဒီယူဆွဲဆိုတာကလူမျိုးတိုင်းမှာလည်းရှိတတ်ပါတယ် tradition ပေါ့နော်သူတွေရဲ့ယုံကြည်ချက်တခုလုပ်လိုက်လို့ရှိရင်အကျိုးရလိမ့်မယ်လို့စိတ်ကထင်တာ哦ထင်တော့သူတို့စိတ်ထဲမှာအခုလို့ရုပ်မာတဲ့ပုံကိုပေါ်မှာငါရဲ့အညစ်အကြေးတွေပို့လိုက်လို့ရှိရင်ငါကံပြန်ကောင်းလာမယ် ကျက်တည်ယုတ်နေတာတွေကပြန်ပြီးကျက်တည်တိုးတက်လာမယ်လို့ထင်ပြီးတော့လှုပ်လိုက်တာအဲ့ဒါဒီထန်းတိကျွေကြိုက်ကြီးပြန်ကြိုက်ပေါ့တိုက်ဆိုင်သွားတာမျိုးရရှိတတ်တယ်အဲ့ဒီမှာလူတွေကယုံသွားတတ်တယ်အဲ့ဒါကိုသိတတိထားဖို့ကောင်းတယ်ဘုရားဘာသာတွေအနေနဲ့တိုက်ဆိုင်မှုဆိုတာဖြစ်တတ်တယ်ဒါကြောင့်မဟုတ်ပြီမလို့တိုက်ဆိုင်တာအဲ့လိုသူရတို့ပြန်ရတဲ့အခါသူကယုံကြည်သွားတယ်တာ အဲ့မှာမကြခင်ပဲသူယာရုပြန်ရပြီးတဲ့နောက်ပရောဟိတ်ပုံနာကြီးကလည်းအကြောင်းတစ်ခုခုကြောင့်ယာရုဖြောက်ယာရုဖြောက်ခံလိုက်ရပြန်တယ်ယာရုဖြောက်ခံလိုက်ရတော့မကြခင်မှာယာရုပြန်ရတဲ့ပြိတ္တမြို့သမီးရှိသွားပြီးတော့မင်းဘယ်လိုလုပ်ပြီးယာရုပြန်ရတော့ငါလည်းယာရုပြုတ်သွားပြီဘာလုပ်တုံလို့ဆိုဟော तू तू လှုပ်တာကို तू ကြံပေးတယ် तू ရေရရာခြေတာကိုကြံပေးတယ် ဥယျာဉ်ထဲမှာတဲ့ရသေးရုပ်ကြီးရှိတယ်ပေါ့အဲ့ဒီရသေးကိုဆံရစ်ပေါ်မှာတရေထွေးရစ်ပေတာတွေသူခန္ဓာကိုယ်ပေါ်ပါပို့လိုက်လို့ရှိရင်ငါတို့မှရှိတယ်မကောင်းတဲ့အရာတွေဟာသူ့ရုပ်မှာပေါ်ရောက်သွားပြီးရေရရာချိတယ်လို့ပြောတော့ပရောဟိတ်ဘုံသားလည်းဘယင်းကိုကြံပေးနေတာဖြစ်ပေမဲ့လို့ဒီဘက်ကျတော့သူကအသိဉာဏ်မရှိဘူးနော် တော်တော်များများလူဆိုတာကိုလေ့လာတဲ့ဟာလောက်ပဲသိတာယုံကြည်မှုနဲ့ပတ်သက်လာရင်အားနေရတယ်ဒီကနေ့ခေတ်သိပ္ပံဆရာတွေပဲကြည့်ဘာသာရေးနဲ့ပတ်သက်လာလို့ရှိရင်သူတို့မဆုံးဖြတ်နိုင်ဘူးသိပြီရှုပ်တိရှိသလားမရှိဘူးလားမရှိတာလည်းလက်ခံနေတာပဲဒီပြနေရာကျတော့သိပ္ပံနှီးချသိပ္ပံနှီးချလို့ပြောတယ်ဘာသာရေးနဲ့ပတ်သက်ပြီးရင်တော့သိပ္ပံနှီးမကြလည်းပဲသူတို့လက်ခံနေကြတာရှိပေါ့နော် အဲ့တော့ဘာသာရေးနဲ့ပတ်သက်ပြီးတော့အားနေကြတယ်ဆုံးဖြတ်ရဲကြအဲ့တော့ပရောဟိတ်ပုံတိုင်းရဲ့လေဒီပြည့်စုံမှာပြောတဲ့ဒါကိုယုံကြည်သွားတယ်သူကယုံကြည်ပြီးတော့သူလဲဥယျာဉ်နဲ့သွားပြီးအဲ့ဒီရသေးရုပ်ဆိုပြီးတော့တရွေးနဲ့ထွေးအငြိကြီးတွေနဲ့လှုပ်ပြီးရရရခြေပြီးပြန်လာခဲ့ပြန်အဲ့လိုခြေပြီးမကြင်ရင်ပဲသူ့လေဘယင်ကြီးကပြန်ပြီးရူပေးလိုက်ပြန်တယ် ဖြစ်ပုံရတာနော်ဘုရင်ကြီးကယာရုပြန်ခန့်လိုက်တော့ဟာဟုတ်ပြီငါရည်တွေကကောင်းတယ်ဒါကြောင့်မလို့ယာရုပြန်ရတာပဲလို့အဖြစ်ပြက်တွေကဇက်တိုက်ပဲမကြခင်ဘုရင်ကြီးကလည်းပဲတိုင်းပြည်မှာဖြစ်ပေါ်နေတဲ့သဘုံတကန်းတွေကိုနှင်းနှင်းမှုစစ်တိုက်ထွက်ရအဲ့တော့ပရောဟိတ်ပုဏ္ဏသူကမင်းဆရာဆိုတော့အကြံပေးတယ် သမင်းကြီးအောင်နိုင်လို့ရှိရင်ရေရရလှုပ်သွားပါရေရရလှုပ်သွားရင်သိကြပါအောင်နိုင်ဘာရေရရလဲလို့ဆိုသမင်းကြီးဥယျာဉ်ထဲမှာနေတဲ့ရသိရုပ်ကိုသွားပြီးတော့အခုလို့သူ့ကောင်းပေါ်မှာတသွေးနဲ့ထွေးရအဲ့လိုတသွေးထွေးလို့ရှိရင်သမင်းကြီးရဲ့ခုံကျက်သေးတွေပြန်ရပြီးအောင်ပွဲရပါလိမ့်မယ်အဘိညာဉ်လည်းမိုက်မဲတာဆိုယုံကြည်တာပဲ။ ကျွန်ုပ်တော်ယာရုပြန်ရတာဘုရင်မင်းကြီးတဲ့အောင်မွေးရမှာသိကြတယ်ဆိုဘုရင်ကြီးကတခါတည်းသူနဲ့အတူထွက်မဲ့စစ်သည်ဘိုးဘာတွေအားလုံးရောခြေရရခြေရမယ်ဥယျာဉ်ပဲခေါ်သွားတယ်အယသိကြီးဝိုင်းပြီးတွေးနဲ့ထွေးတာပဲလေတကလုံးပေပွားနေအောင်တွေးနဲ့ထွေးသွားကြထွေးပြီးတော့စစ်တိုက်ထွက်ကြအဲ့ဒီအချိန်မှာရသေးကိုချီညိုကိုးွယ်တဲ့စစ်သူကြီးက ရသေးကြီးစီရောက်လာတဲ့အခါဒီအဖြစ်ပြက်ကိုမြင်တော့သူယူကြုံမရဖြစ်ပြီးရသေးကြီးကိုရေမိုးချုပ်ပေးပြီးကွန်တန်ရှင်းတွေသူလုပ်ပေးပြီးဘုရင်ကြီးကိုဆွေမထွက်ခင်သွားပြီးတဏှာဥတင်တယ်ဒါဟာတကယ်သူတော်စင်ရသေးကြီးဒါပြမရမကောင်းဘူးပေါ့အဲ့လိုရသေးကြီးကိုပြုစုပြီးတော့မေးတယ်ပေါ့အရှင်ရသေးကြီး အခုလိုစော်ကားတဲ့ပုဂ္ဂိုလ်တွေများဘယ်လိုများပြစ်ဒဏ်များခတ်မလဲရှင်သေးကြီးကတော့ငါကတော့မေတ္တာမပြတ်ပါဘူးတဲ့သူတို့ဘယ်သူပေါ်မှာငါမေတ္တာမပြတ်ဘူးဒေါသလည်းမထွက်ဘူးတဲ့ဒါပေမဲ့လို့လက်တွေက စိတ်ဆိုးကုန်ရပြီတဲ့မကြခင်ရက်ခုနှစ်ရက်မှာဒီကမောဝတီမျိုးကြီးတစ်ခုလုံးကိုဖျက်ဆီးဖို့လက်တွေကစီဝေးနေကြပြီတဲ့ ဒီလူတွေစော်ကားတယ်အစာဖြောက်မယ်ဆိုပြီးတော့နတ်တွေကစီဝေးနေကြတယ်အဲ့ဒါကိုပြေးပြီးတော့စစ်သူကြီးကဖီမင်းကြီးကိုရှောက်တော့လက်မခံလက်မခံမနဲ့ရှေ့တန်းစစ်မျက်နှာထွက်သွားတယ်ပေါ့အဲသူရှေ့တန်းရောက်တဲ့အခါတိုက်ပွဲတွေအောင်ပြီးတော့တိုက်ပြည်ကိုပြန်လာတယ်အဲ့ဘရင်ပြန်လာတဲ့နေ့ပဲ တိုင်းပြည်မှာမိုးလေးကဖွဲဖွဲဖွဲဖွဲနဲ့အေးစိမ့်စိမ့်လေးမိုးလေးရွာချတာအတိုင်းသူပြည်သားတွေကငါတို့ရင်ကြီးလှုပ်တာမှန်တယ်ကြည့်အေးချမ်းနဲ့အတိတ်နိမိတ်ပဲမိုးရွာတယ်ပေါ့လူဆိုတာတော်တော်ခက်တယ်နော်အဲ့သဘောတူလိုက်တာဘီရင်ကြီးလှုပ်တာသဘောတူကြအလုံးသဘောတူရင်လည်းအကုသိုလ်သဘောတူရင်ကိုယ်လည်းပါနော်ကိုယ်တိုင်တိုက်တွန်းချီးမွမ်းစိတ်တူတယ် ကိုယ်တိုင်လှုပ်တာရယ်သူများကိုလှုပ်ခိုင်းတာရယ်တိုက်တွန်းတာရယ်လှုပ်တာကောင်းတယ်လို့ချီးမွမ်းတာရယ်စိတ်တူတာရယ်ခေါင်းငိတ်တာပေါ့နော်စိတ်တူလိုက်တယ်တို့ပြည်ကြီးလှုပ်ထတာကြောင့်မလို့တိုင်းပြည်သားတွေအားလုံးကလည်းပါမဆိုင်ညာမဆိုင်ဘယင်းကိုထောက်ခံလိုက်ကြတယ်အဲမိုးလေးကဖိုးဖိုးဖွယ်ဖွယ်နဲ့ကြာလာပြီးတော့လေတို့ထိုင်တဲ့ကောင်းတဲ့အချိန်မှာကောင်းငင်ကပန်းမိုးတွေကရွာချလာတယ် ဟာအတိတ်ကောင်းနမိတ်ကောင်းမိုးလေးကလည်းရွာပန်းမိုးတွေကလည်းရွာလာပြီဆိုပျော်လိုက်ကြတာပေါ့ငါတို့အကုသိုလ်တွေကင်းပြီဆိုတော့လူတွေအဲ့ဒီပန်းမိုးလေးရွာပြီးတော့လူတွေစိတ်ဝင်စားနေတဲ့အချိန်မှာထပ်ပြီးတော့လူမှန်သမျှအပြင်ရောက်လာအောင်သွေးဆောင်တဲ့သဘောမျိုးပေါ့ပထမမဆီပြားလေးတွေကောင်းခဲ့ မက်စိပြန်လေးတွေကောင်းကင်ကြလာအလူရဲ့ထွက်ကောက်ကြနောက်တစ်ပြားတွေကောင်းကင်လာကြလာပြန်တယ်အလူရဲ့ထက်ပြီးတော့ကောက်ကြပြန်တပြိုင်နဲ့မကြခင်ပဲကြက်ပြားတွေကောင်းကင်ကကြလာရုံပြီးတဲ့နောက်မှာဒီလက်ဝတ်တန်းစာယရနာတွေကောင်းကင်ကကြလာ ဒါထူးဆန်းမှုဆိုတာဖြစ်တတ်တယ်နော် မကြံရင်ကြားလိုက်တဲ့ငါးမိုးရွာတယ်ဆိုတာငါးကောင်လေးမိုးထဲမှာပါလာတာဘုန်းကြီးတို့ကိုတော့တွေ့ဘူးတာတော့ပဲစီလေးတွေမိုးထဲမှာပါလာတာစကိုင်းမှာတစ်ခါဖြစ်တာတွေ့ဘူးတကယ်ပဲစီလေးတွေပဲဘယ်ကနေဘယ်လိုပါလာတယ်တော့မသိဘူးနော်မိုးရီထဲမှာပဲစီတွေအများကြီးပဲအဲ့ဒါလို့ရှရဏမိုးတွေရွာလိုက်တဲ့အခါ မြို့ရှိလူကုန်ဟာအိမ်ပြန်ထွက်ပြီးကောက်ကြတယ်အဲ့ဒီအချိန်မှာမမျောလင်းမဲနဲ့နောက်ထပ်ရွာချလိုက်တဲ့မိုးကမိကြီးကဲမိုးတွေဖြစ်လာရဲတောက်နေတဲ့မိကြီးကဲမိုးတွေလက်နဲ့မိုးတွေရွာချလိုက်တယ်ပထမလက်နဲ့မိုးတွေရွာချတော့လူတွေဟာလက်နဲ့တန်းတွေထိကြိုက်ကုန်တယ်နောက်မိကြီးကဲမိုးတွေရွာချလိုက်တဲ့အခါတကူလုံးပူလောင်ပြီးနောက်ပြပူမိုးရွာချလိုက်တယ်နောက်တစ်ခါသဲမိုးရွာချလိုက်တယ် အကုန်လုံးဟာအိမ်တွေရောအဆောက်အဦလူတွေရောအားလုံးဟာတဲဘုံကြီးအောင်ရောက်သွားပြီးတော့မြို့ကြီးတစ်ခုလုံးပျောက်သွားတယ်အဲ့ဒီအခြေအနေမျိုးရောက်သွားအဲ့တော့တစ်ခါတစ်ခါအကုသိုလ်ဟာအကုသိုလ်လုပ်တဲ့ပုဂ္ဂိုလ်ဟာဒီသူ့ကိုသွေးဆောင်ဖြာရောက်တဲ့အနေနဲ့ကောင်းကျိုးချမ်းသာပေးတဲ့ရောင်ရောင်နဲ့သွေးဆောင်ပြီးတော့ပေးတတ်တဲ့သဘောရှိပုံရတယ် နော်ကောင်းစားလာတယ်ကောင်းစားလာတော့ဟုတ်ထင်လာမကြရင်ပျက်စီးသွားပြန်မကြရင်ပျက်စီးသွားတယ်အဲ့တော့ဒန္တကီဖယင်ကြီးနဲ့ကောတိုင်းသူပြည်သားတွေဟာအကုန်လုံးစစ်သူကြီးရတာရှောင်တိန်သွားလို့လွတ်သွားတယ်နောက်တစ်ခါကိတဝိဇယတိကိုတော့တရဘင်ကဆရာကြီးကသူ့တပြည့်ကိုရတိနှစ်ပါးကို ကောင်းကင်ကနေပြီးတော့ထမ်းစင်နဲ့လွတ်လိုက်ပြီး ကိတဝိဇ္ဇယတိကြီးကိုလည်းပြန်ပြီးတော့ဟိမန္တာတောင်ဘက်ကို ခေါ်သွားတော့အဲယတိကြီးလည်းဘာမှမထိခိုက်ဘူးနော်စစ်သူကြီးကလည်းပဲလွတ်ရရှောင်လိုက်တဲ့အခါကျတော့သူလည်းပါမသွားဘူးဂျန်တဲ့ပုံကိုယ်ဒီအားလုံးဟာဒီမင်းစုမင်းညက်ကိုသဘောတူလှုပ်ပြီးကိုယ်တိုင်လည်းပါဝင်လှုပ်တဲ့ပုံကိုယ်ဒီအားလုံးဟာဒီပျက်စီးဆုံးရှုံးပြီးတော့သွားကြတယ် အဲ့ဒီအဖြစ်ပြက်ကမကြသေးခင်ဖြစ်လိုက်တဲ့အဖြစ်ပြက်အဲ့ဒါကိုမေးခြင်းတယ်ဘယ်ရောက်တော့ဆိုတော့မေးခြင်းတာအဲ့တဏ္ဍကိမင်းဟာဒီပြဘူးငရဲရောက်ရှိပြီးတော့သွားတယ်အဲ့ဒီမှာသူဟာတကုတ်လုံးမိကြီးကဲတွေဖုံးပြီးတော့မိကြီးကဲတွေကြားလိုက်ခန္ဓာကိုယ်လောင်လိုက်နဲ့အဲ့လိုသူကငရဲခံနေရတယ်ဆိုတာကို တရပင်ကယသိကြီးကရှင်းပြီးတော့ပြတကိုးနဲ့ယူဆောင်ပြီးတော့တကယ်အရဲခံနေရပုံကိုပါလူတွေမြင်ရအောင်ပြလိုက်တဲ့အခါမှာအလုံးကအတော်ကြောက်ရွံ့ပြီးတော့ဟိုစိတ်မကောင်းဖြစ်ကြတယ်ပေါ့နော်အဲ့ဒါအခုလောလောဆယ်ဖြစ်တဲ့ကိစ္စလို့လို့ဆိုတယ်အဲ့တော့ဒါနဲ့ဆက်ပြီးတော့နာလိကေရမင်းတို့အစ္ဆုဏမင်းတို့ကလာဘုမင်းတို့ဆိုတာလဲ အခုလိုပဲယသိတွေကိုစော်ကားတယ်ယသိတွေစော်ကားတော့လူတွေကတော့ထင်ကြတယ်ယသိတွေကကြိမ်လို့ဒီလူတွေသေကုန်တယ်လို့ဒုက္ခရောက်တယ်လို့ထင်တယ်အမှန်ကတော့ယသိတွေကမကြိမ်ဘူးမေတ္တာမပြတ်ကြအောင်သူတို့အကုသိုလ်ကြောင့်သူတို့ဖြစ်ယသိတွေပေါ်မှာပြစ်မှားတဲ့ပြစ်မှားတဲ့အကုသိုလ်စိတ်ကသူတို့အကျိုးပေးတယ်လို့သူတို့ယူပါသို့တော့အများကတော့ဣတိနံမနောပရောသေနာ ရသေးတွေပေါ်မှာပြစ်မှားတဲ့စိတ်ကြောင့်ခုလိုဖြစ်ရတယ်လို့ရှုမှတ်ကြတယ်ပေါ့နော်ဒါဒီယသိအကြောင်းကိုကိသဝိဆယသိအကြောင်းကိုမေကုန်းကိုအခုလိုဖြေလိုက်တယ်ဖြေပြီးတဲ့အခါမှာနာလိကေရမင်းနဲ့ပတ်သက်တဲ့ယသိစောကားပုံအကြောင်းလေးကိုဆက်ပြီးတော့ဖြေတယ်ယောတင်ညတိပပ္ပစီတိအဟိတယိ ဓမ္မံပဏ္ဍိသမဏေအတုတကေဘသူကမှစောကားတတ်တဲ့မစောကားတတ်တဲ့အကျင့်ကောင်းတဲ့ကိုယ်လုံးနှလုံးကိုထိမ့်သိမ်းဆောက်ရှောက်ပြီး မကောင်းမှုအကုသိုလ်တွေကိုရှင်းထုတ်နေတဲ့သူတော်စင်ယသိတွေကိုတရားဓမ္မကိုဟောပြောနေတဲ့သူတော်စင်ယသိတွေကိုပြစ်မှားတဲ့ တဏ္ဏလိကေတံသူနခပရထပြမားတဲ့နာလိကေတဆိုရယ်ဖခင်ကြီးဟာနောင်ဘဝမှာငရဲခွေးငရဲကြပြီးတော့ခွေးကြီးတွေကကိုက်စားနေတာကိုသူဟာခံနေရတယ်လို့ခွေးငရဲကြပြီးတော့ခွေးကိုက်ခံပြီးသေးနေရတယ်လို့အဲသူကဘာလုပ်ခဲ့တာတုံးလို့ဆိုတော့သူ့ရဲ့ဇာတ်ကြောင်းက ဒီရသေးသူတော်စင်တွေကဤသူကကာလင်္ကတိုင်းဒန္တပူရမြို့မှာအုပ်ဆိုးတဲ့နာလိကေတာဘုရင်အဲ့ဒီမှာဟိမန္တာကကြွလာတဲ့ယသိ900ဆရာယသိကြီးဥဆောင်ပြီးယသိ900ဟိမန္တာကြွပြီးတော့မင်းဥယျာဉ်မှာတရင်သုံးကြတယ်အဲ့ဒီမှာယသိကြီး တွေကတရားဟောတဲ့အခါလူတွေကကြည်ညိုကြတယ်။ဘာတရားဟောတာတော့ဆိုသူ့တဲ့မတတ်ဖို့သူဥစ္စာမခိုးဖို့သူတော်ဘာသာမယမပြမဖို့လိမ်မပြောဖို့အယက်သေးစားမတောက်ဖို့ဆိုတဲ့ကိုချင်းတရားနဲ့ပတ်သက်တာတွေဟောတာပါ။အဲ့တော့လူတွေကကြည်ညိုပြီးတော့ရှသိသူတော်စင်တွေစီသွားတော့တရားနာတာ။တရက်တော့အဲ့ဒီနာလိကေရမင်းကလူတွေပဲသွားကြတာတော့ဆိုဥယျာဉ်လည်းပဲယသိစီသွားတရားနဲ့ငါလည်းသွားအောင်ပဲဆိုပြီးတော့ လူတွေကိုစောင့်ခိုင်းပြီးသူကလိုက်သွားတယ်အဲ့တရက်မှာအဲ့ဒီဘရင်ကတရားတရားလည်းမရှိဘူးအကျင့်လည်းရုပ်တယ်နော်မတရားလည်းနှိစ္စတတ်တယ်စိတ်ကောင်းနှလုံးကောင်းမရှိဘူးအဲ့တော့လူတွေကတော့ရသေတရားနာလိုက်ရင်သူလိမ္မာသွားလိမ့်မယ်လို့ထင်ကြတယ်ပေါ့နော်ဟိုရောက်တဲ့အခါရသေကြီးကဟောတယ်မင်းဆိုတာတရားသဖြင့်တိုင်းသူပြည်သားတွေပုံမှာအုပ်စုရတယ် ပါဏိပါဒရှောင်ရတယ်သူများဥစ္စာမတရားယူခြင်းမှရှောင်ရတယ်ဆိုအဲ့ဒါတွေဟောတဲ့အခါကျတော့သူစိတ်ဆိုးလာငါရောက်ကြတယ်ငါအပြစ်တွေကြီးပဲပြောနေသူလှုပ်တာကိုဒါတွေကအကုန်လုံးသူလှုပ်တာတရားနဲ့တတ်ဆိုလဲသူပဲတရားဥစ္စာယူတာလဲသူပဲအဲ့တော့တစ်ချိန်လုံးငါအပြစ်တွေလူချားထဲမှာအဆက်ခွဲပြီးတော့ပြောတယ်ဒီအသေးတော့သိစိတ်ပဲဆိုပြီးနောက်တည့်ရသူ့နန်းတော်ကိုကြွခဲ့ဖို့ ဆွမ်းသာပင့်သွားချက်သေးတွေအလုံးဆွမ်းသာပင့်နန်းတော်မှာဘာတွေလောက်ထားတော့ဆိုရင်မြို့ထဲမှာရှိသမျှမစင်တွေကိုရှာပြီးတော့အိုးတွေတဲ့ထက်လောအောင်ပိတ်ပြီးတော့ထားတယ်နောက်ပြီးတော့နန်းတော်လေကားတွေမှာအစင်နဲ့ချောစီတွေပေါ့လေခုခေတ်လို့ဆိုလို့ရှိရှော့ကြနိုင်တဲ့ချော်လဲနိုင်တဲ့အရာတွေအကုန်လုံးအစင်းသင်းလှုပ်ထားတယ် အဲ့ဒီမျိုးမှာဒီလက်ဝိသမားတွေကိုလည်းခေါ်ထားတယ်။ခြေသေးတွေကိုနှိပ်စက်ဖို့ခွေးတွေကိုလည်းအသင့်လမ်းတော်မှာဆုထားတယ်။အကြိုက်ခဲကောင်းတဲ့ကြိုက်တဲ့ခွေးတွေကိုကုန်ဆုထားတယ်။ခြေသေးတွေလမ်းတော်ကို ရောက်ပြီဆိုတဲ့အခါမှာမစင်ဝိုးတွေဖွင့်လိုက်တာထောင်းထောင်းထလန်သွားတာ။အဲ့ဒီမှာယသိတွေကိုဒီမစင်တွေကိုစားကြဖို့ဆိုပြီးတော့ ယသိသူတော်စင်တွေကအမတန်ဆင်းရဲဒုက္ခကြုံရှာကြတယ်ကြုံရှာလို့နန်းတော်ကပြန်မှုဆင်းကြတဲ့အခါမှာချောစီတွေလောင်းချပြီးလက်ဝဲသမားတွေကတွန်းချတာနဲ့အောက်ရောက်အောက်ကြတော့ခွေးတွေကကြိုက်ကြအဲ့တော့လွတ်သွားတဲ့ယသိကိုလည်းပဲရိုက်တတ်တယ်အဲ့ဒါလို့ယသိ900ကို အခုလို့နန်းတော်ပြင့်ပြီးတော့စော်ကားလိုက်တာသူကစော်ကားလိုက်တော့ အဲ့လိုယသိတွေစော်ကားပြီးယသိတွေအားလုံးနဲ့တတ်လိုက်ဖြတ်လိုက်ရောဒီပြင်းကြီးဟာမကြံရုံနဲ့မြေမြူသွားတယ်အဲ့မှာမြေမြူသွားပြီးတော့သူဟာငရဲဘုံရောက်သွားတာခုနပြောတဲ့ခွေးငရဲကြီးမှရောက်သွားပြီးတော့ခွေးတွေရဲ့ကိုက်မှုကိုခံစားရပြီးအခုသူဟာငရဲခံနေရတယ်ဆိုတဲ့အကြောင်းကိုအလုံးမြင်ရအောင် တရပင်ကဆရာကြီးကတကိုးနဲ့သူငရဲခံနေရပုံကိုမြင်အောင်ပြသေးတယ်အဲ့ဒါလိုပြပြီးတဲ့အခါနောက်မေကွန်းတစ်ဖုတ်ကို ဖြေတယ်နောက်မေကွန်းကတော့အစ္ဆုနဆိုတဲ့ဘုရင်ဟာအတိတ်တုန်းကဖြစ်ခဲ့တဲ့တမိုင်းကြောင်းမှာအစ္ဆုနဆိုတဲ့မင်းဟာရသေးကိုစော်ကားတယ်စော်ကားလို့သူလည်းမြေမြူသွားတယ်ခုသူဘာဖြစ်နေတယ်လဲသိချင်ကြအဲ့တော့သိချင်တော့ မေးတဲ့အခါမှာရတိကြီးကဖြေတယ်အထစ္ဆုနောနိရယံတတ္တိသူလေသူဟာလှန်တကြုံလေးပေါ်များတဲ့ငရဲမှာတဲ့ဆောက်ထိုးချပြီးတော့ခံနေရတယ်သူဟာအင်္ဂိရတ္တဆိုတဲ့ယသိကိုနှိမ့်ဆက်လိုက်တယ်အဲ့ဒီယသိဟာ အကျင့်ကောင်းပြီးတော့မြတ်သောအကျင့်ကိုကျင့်လို့တိခန့်စိတ်အပြေးဝရှိတဲ့အကျင့်ကောင်းရည်သိကြီးကိုတပ်ဖြတ်စော်ကားလိုက်သည့်အတွက်ကြောင့်သူဟာအခုငရဲခံနေရတယ်အဲ့တော့သူဘယ်လိုဒီရည်သိနဲ့တွေ့တုံးဆိုဒီအစ္ဆုနာဆိုတာသူကမြားပြည့်မတန်ကောင်းတဲ့ဘယင်ကြီးပေါ့နော်လေးများကျွမ်းကျင်တဲ့ဘယင်သူကတောလဲပြီးတော့တောထဲမှာတဲအောင်ထိုးကား သမင်လေးကိုပြစ်ခတ်ပြီးစတော့နေတာတဲမှာသူတဲထိုးပြီးတော့သမင်လေးကိုချောင်းနေတဲ့အချိန်အတိတိနေတဲ့ကာရဆိုတဲ့တစ်ပင်မှာကာရကိုဒီဒီတစ်ပင်ကိုတရုပ်ဖော်တာတော့မတူကြဘူးပေါ့နော်အဂိတိဇတ်မှာလည်းပဲဒီကာရဆိုတဲ့တစ်ပင်ကိုတရုပ်ဖော်တာရှိတယ် ဗမာလိုတော့ဘယ်လိုသစ်ပင်လဲလို့ဆိုတာအသီးတော့အသီးသီးတဲ့ပင်ပဲအဲ့ဒီသစ်ပင်ကအသီးကို အစ္ဆုဏယတိကသစ်ပင်ခွာကြတက်ပြီးတော့တတိစားဖို့တတိခူးတာအဲ့ဒီပတ်ဝန်းကျင်မှာတမင်တွေကလည်းပဲရောက်လာရှသေးကတတိခူးပြီးတော့တစ်ကိုင်းကိုလွတ်လိုက်တဲ့အခါမှာတစ်ကိုင်းကနေလှုပ်ရှားရိုက်ခတ်သွားတယ်လား သမင်းတရားအကုန်လန့်ပြီးတော့ပြေးသွားကြအဲ့ဒါကိုတော်ထဲမှာတဲအောင်ဆောက်ပြီးတော့စောင့်ပြီးတော့ကြည်နေတဲ့အစ္ဆုနာမင်းကဒေါသထွက်တယ်ဒီအသေးကြောင့်ငါပြစ်ကွင်းကသမင်းလေးအကုန်လုံးလွတ်သွားပြီပေါ့ဆိုပြီးတော့အဲ့ဒီရသေးကိုအစ္ဆုနာရသေးကို ညာနဲ့ပြစ်ချပြစ်တော့ရသေးဟာတပည့်မောကနေပြီးတော့စောက်ထိုးကြ အောက်ကရှားငုတ်ကြည့်ဖို့မှစူးပြီးတော့ရသေးဟိုင်းမှာပဲပြန်လွန်သွားတယ်ပေါ့အဲ့လိုဒုက္ခရောက်သွားတယ်သူနှိပ်စက်လိုက်တော့ယသိကတကယ်သူတော်စင်တကိုးကြီးယသိဆိုတော့ယသိကိုတပ်ဖြတ်နှင်းဆက်လိုက်လို့ယသိဟာတိပိမောကြငုံစုမြားစုပြီးတော့တေဘွဲဝင်သွားရတဲ့အခါမှာ အိစုနာဘီရဲ့ညီဟာလည်းပဲရသိသူတော်စင်ကိုပြစ်မှားတဲ့အကုသိုလ်ကံကြောင့်သူလည်းမြေမြူသွားတယ်အဲ့မှာမြေမြူသွားပြီးတော့ဒီငရဲပုံရောက်သွားတာငရဲရောက်တဲ့အခါကျတော့ငရဲသားတွေကမိဟုံတောင်းနေတဲ့တောင်းပေါ်ကိုသူ့မောင်းတင်အပေါ်ရောက်သွားတဲ့အခါကျတော့ လေတွေကတိုက်တဲ့အခါအပေါ်ကနေတခါပြုတ်ကြပြန်ပြုတ်ကြတော့အောက်ကသူလှုပ်တဲ့ပုံစံတိုင်းပဲအောက်ကတန်တကြွန်ကြီးတွေကပေါ်လာပြီးတော့သူ့ကိုထိုးဆိုင်တာတန်တကြွန်ကြီးထဲမှာသူကစူးဝင်နေတဲ့အချိန်မှာတန်တကြွန်ကလည်းမီးတွေတောက်မြေကြီးကလည်းမီးဟုံတောက်ပြီးတော့သူ့တကိုယ်လုံးမီးရောက်နေနဲ့မီးလောင်ခံပြီးတော့ဆင်းရဲဒုက္ခခံစားနေရတယ်တဲ့အဲ့ဒါကိုလေဒီတရဝေငါဆရာကြီးက သူ့ရဲ့စွမ်းတကူနဲ့မြင်သာအောင်ဖော်ပြီးတော့ပြအဲ့တော့အစ္ဆုဏဘုရင်ကြီးကလည်းငရဲမှာခံနေရတယ်ဆိုတာဖော်ပြလိုက်တယ်ပေါ့ဒီနောက်ဘုရင်တူကတော့ကလာဘူးဆိုတဲ့ဘုရင်အကြောင်းကိုမေးတယ်ဒါလည်းရှေးရခင်ကဖြစ်ခဲ့တဲ့ဟာပေါ့ယောခန္ဓာသောပပ္ပစီတံ အစေတည်းခန္တိန်ဝဒန္တိတမနာအတုတကံဘသူမှမပြစ်မှားတတ်တဲ့ခန္တီကို လက်ကင်ထားတဲ့ရသေးယဟန်ကိုသူကစော်ကားခဲ့တယ်လက်ဖြတ်ခြေဖြတ်လုပ်ခဲ့တယ်အဲကလာဘူးဆိုမင်းကြီးသူလည်းပဲတည်သွားတဲ့အခါမှာမဟာပတာမဆိုတဲ့အမှန်တန်ကျမ်းနဲ့ငရဲမှာကြပြီးတော့ခုဆရာတို့ကခံရတယ် သူကျွလွန်တဲ့အပြစ်ကတော့ဘာတော့ဆိုလို့ရှိရင်သူဥယျာဉ်ထဲမှာခန္ဒီဝါဒီဆိုတဲ့ယသိတစ်ပါးရှိတယ်။အဲယသိကသူကတိခန့်ကျင်းကိုတိခန့်စိတ်ကိုလက်ဆွဲထားပြီးတော့ကျင့်တဲ့ပုဂ္ဂိုလ်ပေါ့။တိခန့်ဖို့ပဲဟောတယ်သူကိုယ်တိုင်လည်းတိခန့်တယ်။တရက်ကျတော့ဘလို့ဖြစ်ပြတဲ့ကြုံလို့ဆိုဘုရင်ကြီးကဥယျာဉ်ထွက်လာတယ်။ဥယျာဉ်ထွက်လာတဲ့အခါမှာ မောင်မမိတ်တန်ခြံရံနေနဲ့ဥယျာဉ်ထဲမှာလှဲ့လေပျော်ပါစားကြတောက်ကြအယက်သေးစားတောက်ဆူတောက်စားပြီးတော့ဘီရင်ကြီးရဲ့မူရစ်အိတ်ချင်လာတဲ့အခါမှာအချမ်းရမျိုးသမီးတူရဲ့ရှင်ခွေမှသူအိတ်အိတ်တော့ဘီရင်ကြီးကမကြခင်ပျော်သွားတယ်ကြံတဲ့အချမ်းရမျိုးသမီးတွေကဘီရင်ကြီးအိတ်ပျော်နေပြီဆိုပြီးတော့ ဥယျာဉ်နဲ့လက်ပတ်ကြည့်ကြတာလက်ပတ်ကြည့်တော့အဲ့ဒီရသေးကြီးတွေ့တဲ့အခါမှာရသေးကြီးနာဝိုင်းထိုင်ပြီးတော့သူတို့တရားနာကြရသေးကြီးဟောတဲ့တရားအောင်နာနေကြအဲ့ဒီမှာဘုရင်ကြီးကသူ့ရင်ခွင်ပေါ်အိတ်နေတဲ့အမျိုးသမီးကသူတို့ကတော့ရှောက်သွားတာငါတယောက်တည်းပဲဆိုပြီးတော့သူ့စိတ်ထဲမှာမနာလိုစိတ်ဖြစ်လာတာပေါ့နော် အဲ့တော့ဘုရင်ကြီးနိုးအောင်လှုပ်လိုက်တယ်သူကနိုးအောင်လှုပ်တော့ဘုရင်ကြီးကပယ်သွားကုန်ကြလဲဆိုလိုပဲသူတို့ရှောက်သွားပြီးဟိုရသေးတူးစီမှာတရားနာနေကြတယ်ဆိုတော့ဘုရင်ကြီးကစိတ်ဆိုးတယ်ထလိုက်သွားတယ်အဲ့လိုထလိုက်သွားပြီးတော့ရသေးစီရောက်တဲ့အခါကျရသေးကိုမေးတာငေါ့တော့တော့မေးတာပါသူကိုတော့ဘာဝါရရှိတယ်လေဆို ခန္တီဝါရရှိပါတယ်ပြောတိခတ်နေဘလို့တိခတ်အောင်ဆဲလဲပြန်မဆဲဘူးရိုက်လဲပြန်မရိုက်ဘူးဘလို့နှိမ့်ဆက်နှိမ့်ဆက်ပြန်မလုပ်ဘူးဆိုတဲ့ဝါရပဲဆိုဟုတ်လားမဟုတ်လားစမ်းကြည့်ရမယ်ဆိုပြီးတော့လူသက်သမားကိုဆင့်ခေါ်လိုက်တယ်လူသက်သမားလာရင်သူကတင်ပြီးတော့ခုတ်ဆက်ရစင်းတီတုံးရဓာရရှူလာခဲ့တခါတယ်ရှင်သေးကြီးကိုထပ်မေးတယ် ဘာဝတာလဲသိခဏဒါဖြင့်အဲ့ဒီသိခဏနဲ့ဆိုတဲ့ဟာဘယ်နှရှိတုံးဆိုရှားမယ်ဆိုပြီးတော့ဆူရှိတဲ့ကြိမ်လုံးနဲ့ကြော်တို့ရင်တို့လမ်းဘေးနှစ်ဖက်တို့အချက်ပေါင်းများစွာရိုက်အရေးတွေစွတ်ပြတ်နေအောင်ရိုက်ခိုင်းရိုက်ခိုင်းတော့ဘယ်လိုလဲစိတ်ဆိုးလားတိခတ်တော့ငါတိခတ်ပါတယ်ပဲပြောအဲ့ဒါနဲ့လက်ဖြတ်ခြေဖြတ် နှခေါင်းဖြတ်နှရွက်ဖြတ်အဲ့လိုဖြတ်လေသေးကြီးကတိခဏဲဆိုတာငါရင်ထဲမှာရှိတာလက်ထဲမှာမရှိဘူးခြေထဲမှာမရှိဘူးငါရင်ထဲမှာရှိတယ်အဲ့ဒီခန္ဓာကိုရှာမယ်ဆိုလက်ဖြတ်ခြေဖြတ်နှာခေါင်းဖြတ်နှရွက်ဖြတ်တွေအကုန်လုပ်တယ်ဘလို့သိခံတော့ဆိုသူစမ်းသက်တဲ့ဘောနဲ့လုပ်စော်ကားတာနောက်ဆုံးကျတော့ရသေးကိုသူလက်လျှော့သွားတယ် သူတလောက်ညှင်းဆဲနေတာတောင်မှပဲရှစ်သေးကတိခတ်နေဆိုတဲ့ဝါဒမပြောင်းလဲသည့်အတွက်ကြောင့်ရင်ဘတ်ကိုခြေထောက်နဲ့ပိတ်ခံပြီးတော့ကဲတိခတ်ရင်ခံရော့တော့ဆိုပြီးတော့ရှစ်သေးကြီးကိုစော်ကားပြီးတော့ပြန်ထွက်သွားရှစ်သေးကြီးရဲ့မြင်ကွင်းလဲကြော်ရောအဲ့ဒီကလာဘူးမင်းကြီးကလည်းပဲမြေမျိုးသွားပြန်ခဏိဝရီရဲ့အသိကိုစော်ကားအမှန်က သူတော်စင်ပုဂ္ဂိုလ်တွေကတိခန့်လေလေလောက်တဲ့ပုဂ္ဂိုလ်ဟာပို့ပြီးတော့အပြစ်ဒဏ်ကြီးလေလေဘာနဲ့ဥပမာတူတော့ဆိုရင်ရှင်တုံးကိုခေါင်းနဲ့တိုက်ရင်တော့သိပ်မနာဘူးကြောက်တုံးကိုခေါင်းနဲ့တိုက်ရင်နာတယ်ပေါ့ကိုတိုက်တဲ့အရာကမာလေးလေးကိုခံရလေးလေးပဲအဲ့တော့မာရာရဲ့အပြစ်မဟုတ်ဘူးတိုက်သူရဲ့အပြစ်ပဲဒါသူလှုပ်တဲ့မကောင်းမှု အကုသိုလ်ကြောင့်သူဟာဒုက္ခခံရရတယ် အဲ့ဒီကလာဘူးမင်းကြီးကလည်းမဟာဝီစိငရဲကြပြီးတော့သူဟာကြောက်မဲ့ဖွဲ့ငရဲဒုက္ခကိုခံနေရတယ်ဆိုတာဒီတရပင်ကရှသေကြီးကတရားဟောရင်ပြောပြပြီးတော့ရှသေဆရာကြီးကအေတာနိတုတ်တော်နိရယာနိပန္တိတော်အခုလို့ စဉ်းစားဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာငရဲဒုက္ခတွေအကြောင်းကိုကြားနာရပြီးပြီကိုယ့်ကိုငရဲဒုက္ခမရောက်အောင်ကျင့်သုံးနေထိုင်ကြဖို့တရားဟောအညာဏိပပိဋ္ဌတရာဏိစိတ္ထသူတို့တွေမဟုတ်ဘူးတဲ့ငရဲတွေကလည်းဒါတွေမကဘူးတဲ့ငရဲတွေအများကြီးရှိတယ်ငရဲကြနေတဲ့ပုဂ္ဂိုလ်တွေလည်းအများကြီးရှိတယ်ဓမ္မစရိသမဏိပြမဏိသူ ဒါကြောင့်မို့လို့ကိလေသာတွေငြိမ်းအောင်ကျင့်နေတဲ့ပုဂ္ဂိုလ်ကိလေသာတွေကိုတွန်းလှန်ဖယ်ရှားဖို့ကြိုးစားနေတဲ့ပုဂ္ဂိုလ်အကျင့်ကောင်းတွေထိုင်ကောင်းပုဂ္ဂိုလ်တွေပေါ်မှာတရားသဖြင့်ဆက်ဆံကြပါ မတရားသဖြင့်သွားလို့ရင်တော့အေဝံကရောတက်ခိမှုပေတိဌာနာတရားသဖြင့်ဆက်ဆံကြပါတရားသဖြင့်ဆက်ဆံမှသာလဲကောင်းရသဂတိဘုံရောက်နိုင်တယ်မတရားသဖြင့်စောကားဆက် မဲ့ဆိုလို့ရှိရင်တော့အခုလိုပဲငရေဒုက္ခရောက်နိုင်တယ်လို့တရဘေငါဆရာကြီးကတရားဟောတယ်တဲ့အောင်နားထောင်လာကြတဲ့တရားမင်းရဲ့ပြိဿမင်းသုံးပါးရဲ့ပြိဿတွေကိုခုလိုတရားဟောလိုက်တာပေါ့နော်တရားဟောလိုက်တဲ့အခါမှာအလကမင်းရဲ့ဖိမရထမင်းရဲ့ကာလင်္ကမင်းရဲ့ သူတို့သိကျင်တာတွေသိသွားတန်တရားတွေကင်းစင်းပြီးတော့ခြေနှံ့အားရဖြစ်သွားတယ်သူတို့ခြေနှံ့သွားပြီဆိုတဲ့အခါမှာတရားမင်းကြီးကသူမေးကျင်တဲ့မေးခွန်းကမကုန်သေးဘူးသူမေးခွန်းကပရမသုံးခွန်းမေးထားတယ်မေးထားလို့အဖြေရပြီးပြီနောက်ထပ်သူကမေးခွန်းတွေထပ်မေးခြင်းသေးတယ်အဲ့တော့မင်းနေရဲ့မင်းနေမေးခြင်းနဲ့မေးခွန်းကိုသူကအရင်မေးပေးလိုက်တယ် အဲ့ဒါဖြည့်ပြီးတဲ့အခါမှာတရားမင်းကြီးကသူ့မိကုံးကိုသူဖြည့်ဖို့အဲသူ့မိကုံးကိုဆက်ပြီးတော့တရားပင်ကရဲ့တေကြီးကိုမေးပြန်တယ်သူပါတိတံအနုမောဒိယာနာအဉ္ဉံတံပု္ပ္ပမိတရေငါပြုဟိအိုရှင်အသေးကြီးရှင်သေးကြီးရဲ့ဖြည့်ဆိုချက်မှန်ကန်စွာ ဟောပြောချက်တွေကိုကျွန်ုပ်ဝမ်းမြောက်ဝမ်းသာ ဖြစ်ပါတယ်တဲ့ အញ្ញံတေပု္ပ္ပမိနောက်တခြားမိကုံမေးပြရစေအောင်နဲ့တတိန်ကဖြူဟိအဲ့ဒီမိကုံကိုလည်းပဲဖြေဖို့တိုက်တော့မှတယ်ဖြေပေးပါဆိုပြီးတော့မိကုံလေးပုတ်ထပ်ပြီးတော့မေးတယ်သူမေးတဲ့မိကုံကကထံဝိတံသီလဝန္တံဝဋ္ဌန္တိတဲ့ ဘယ်လိုရည်ချင်းနေနဲ့ပြည့်စုံမှသီလရှိသူလို့ခေါ်နိုင်တာလဲဘယ်လိုအနေထားရှိမှသီလရှိသူလို့သတ်မှတ်နိုင်တယ်လဲဒါတခုကထံဝိတံပညာဝတံဝရန္တိဘယ်လိုအခြေအနေတွေရှိမှပညာရှိသူလို့ခေါ်နိုင်ပါသလဲကထံဝိတံတပ္ပုရိတံဝရန္တိ ဘလို့ရည်ချင်းနေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှာသူတော်ကောင်းလို့ခေါ်နိုင်ပါသလဲကထံဝိတံနောတိတိနောဇဟာတိဘလို့ရည်ချင်းနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်ကျက်တည်းကစွန့်ခွာမသွားသလဲဆိုလိုတာကဘလို့ရည်ချင်းနေနဲ့ပြည့်စုံမှကျက်တည်းအမြဲရှိနိုင်သလဲနော်အဲ့ဒီမေခွန်းလေးပုဂ္ဂိုလ်သူမေးခြင်းနဲ့မေခွန်းလေးပုဂ္ဂိုလ်ဆက်မေးတယ်တရားမင်း အဲ့ဒီမေခွန်းလေးပုဒ်ကိုသရဘင်ကဆရာကြီးကဆက်ပြီးတော့ဖြေးတယ်ဘလူအခြေအနေတွေရှိတဲ့ဘလူရည်ချင်းတွေနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်သီလရှိသူလို့ဆိုနိုင်ပါသလဲဆိုတဲ့မေခွန်းနဲ့ပတ်သက်ပြီးဖြေတဲ့အခါမှာကာယေနဝါစာယသယောဓတင်ညတောမနတသာကိဉ္စီနကရောတိပပံဟောသီလရှိတဲ့ပုဂ္ဂိုလ်ဆိုတာတဲ့ ကာယကံကိုလည်းစောင့်ထိန်တယ်ဝစီကံကိုလည်းစောင့်ထိန်တယ်စိတ်ကိုလည်းစောင့်ထိန်တယ်စိတ်နဲ့လည်းမကောင်းမှုအကုသို့မလုပ်ဘူးမကြံတွေးဘူးနှုတ်လည်းနဲ့အကုသို့ဖြစ်အောင်မပြောဘူးကာယကံမြောင်လည်းအကုသို့မလုပ်ဘူးစောင့်စည်းတယ်နာအတ္တဟိတုအလိကံပဏ္ဍတိတယ်အကုသို့ထဲမှာအဖြစ်များတဲ့အကုသို့နဲ့ရည်ညွှန်းပြီးတော့ ကိုယ့်အတွက်လည်းလိမ့်မပြောဘူးသူ့အတွက်လည်းလိမ့်မပြောဘူးပစ္စည်းဥစ္စာအတွက်လည်းလိမ့်မပြောဘူးဘသူအတွက်မှလိမ့်မပြောဘူးတဲ့ပြောရင်မှန်မှန်ကန်ကန်ပဲပြောတယ်ဆိုလိုတာကကိုနှုတ်နှလုံးသုံးပါလုံးမှာအကုသိုလ်အလုပ်ကိုလုံးဝမလုပ်ဘူးကာယကံစောင့်ထိန်တယ်ဝစီကံစောင့်ထိန်တယ်မနောကံစောင့်ထိန်တယ်အကုသိုလ်မှုတစ်ခုမှမလုပ်ဘူးတဲ့အဲ့ဒီလိုကာယကံဝစီကံမနောကံအစား ထိမ့်သိမ့်ဆောက်ရှောက်ပြီးအကုသို့ကင်းအောင်နေတဲ့ပုဂ္ဂိုလ်မျိုးတထာဝိဒံသီလဝန္တဝဋ္ဌန်တိအဲ့လိုပုဂ္ဂိုလ်မှာကိုချင်းသီလနဲ့ပြည့်စုံတယ်လို့လို့ဆိုလို့တယ်လို့ဆိုအဲ့တော့သီလဆိုတာကကာယကံနဲ့ဝစီကံကိုထိမ့်သိမ့်တယ်လို့ဒီလိုသိထားကြတယ်စိတ်ကိုထိမ့်သိမ့်တာသီလမဟုတ်ဘူးလို့များဖြင့်ဒီလိုဆိုတာပေါ့နော်သို့တော်လည်းအိန္ဒိယသံဝရသီလဆိုတာမျိုးကြတော့စိတ်ကိုထိမ့်ရတာ စိတ်ကိုပဲထိမ့်လာရတာပေါ့အဲ့တော့သီလဆိုတာကအထူးအဓိကတော့ကာယကံကျွလွန်မှုဝစီကံကျွလွန်မှုမရှိရအောင်ထိမ့်သိမ့်တတ်တာအမှန်ပဲအဲ့တော့စိတ်ပါထိမ့်တဲ့အခါမှာဒီသီလကပို့ပြီးတော့ပြည့်စုံလုံလောက်လာတယ်ပေါ့တရဘင်ကဆရာကြီးကဖြေလိုက်တာတကယ်မြတ်စွာဘုရားကိုယ်တိုင်ဖြေတဲ့အဖြေမျိုးပဲသူဖြေတာကာယကံမြောင်းလဲအကုသို့မလုပ်ဘူးနှုတ်လဲလဲအကုသို့ဖြစ်အောင်မလုပ်ဘူး ကာယကံနဲ့အကုသိုလ်ဆိုတာအလုံးသိကြတဲ့အတိုင်းသူများတဲ့တတ္တာ သူများဥစ္စာခိုးယူတာသူတော်တမယစောကားတာဒါကာယကံမြောက်အကုသိုလ်တွေလို့ခေါ်တယ်ဝစီကံမြောက်အကုသိုလ်ဆိုတာလိမ်ပြောတာတူနဲ့တူမတက်အောင်ဂုံချောတာဆဲတာရေးတာရိုင်းရိုင်းပြပြပြောတာအကျိုးမရှိတဲ့စကားတွေကို ပြောတာအဲ့ဒါဝစီကံနဲ့အကုသိုလ် မနောကနဲ့အကုသိုလ်ကြတော့သူများပစ္စည်းကိုရလို့တဲ့လောဘသူတစ်ပါးဒုက္ခရောက်စေခြင်းနဲ့ပြပါရဆိုတာကင်းတာဒါမနောကနဲ့အဲ့လိုကာယကံဝစီကံမနောကံနဲ့ပတ်သက်ပြီးတော့မကောင်းမှုကိုလုံးဝမလုပ်တဲ့ပုဂ္ဂိုလ်မျိုးတဲ့လူတွေဟာတခါတရံကြတော့ကိုယ့်အတွက်လိမ့်တတ်ကြတယ်သူများအတွက်လည်းလိမ့်တတ်ကြတယ်ပစ္စည်းဥစ္စာအတွက်လည်းလိမ့်တတ်ကြတယ် တခုခုကြောင့်လိမ့်တတ်တယ်လိမ့်ပြောတတ်တယ်တရားရှိတဲ့ပုဂ္ဂိုလ်ဟာကိုယ်အတွက်ဖြစ်စေသူများအတွက်ဖြစ်စေငွေကြေးဒနာအတွက်ဖြစ်စေဘယ်တော့မှ မလိမ့်ဘူးတဲ့အဲ့ဒီပုဂ္ဂိုလ်ဟာတရားရှိသူပဲလို့သူပြောတယ်ဒီအဖြေကိုပေးလိုက်တယ်နော်နောက်ဒုတိယမေခွန်းရဲ့အဖြေကကထံဝိတံပညာဝန္တံဝရန္တိပညာရှိတဲ့ပုဂ္ဂိုလ်ဆိုတာဘလို့ရည်ချင်းနဲ့ရှိတဲ့ပုဂ္ဂိုလ်တွေလဲလို့ဆို အဲ့ဒါပြင်ကဆရာကြီးကဂံဗီရပညာမနတာဘိစိတ်တရားနစ္စာဟိတံကမ္မကရောတိလှုပ်ထံအဲ့တော့ပညာရှိတဲ့ပုဂ္ဂိုလ်ဆိုတာစိတ်ကူးချမ်းစီထားတဲ့လေးနဲ့တဲ့ပညာရက်တွေကိုဖြစ်ဆိုနိုင်တဲ့အရေးချင်းရှိရမယ်လေးနဲ့တဲ့မိဂုံတွေလေးနဲ့တဲ့တရားဓမ္မတွေကိုသိနိုင်တယ်သိတယ် နိစ္စာဟိတံကမ္မကရောတိလှုပ်တာရက်ဆက်ကြမ်းကြုတ်ပြီးတော့အကျိုးစီးပွားကိုမဖြစ်စေတတ်တဲ့အလုပ်မျိုးဘယ်တော့မှမလုပ်ဘူးပညာရှိတဲ့ပုဂ္ဂိုလ်ဆိုတော့သူများဒုက္ခရောက်အောင်လည်းမလုပ်ဘူးကိုယ်ဒုက္ခရောက်အောင်လည်းမလုပ်ဘူးဆိုလို့ကာလကတံအထပဒံနာရိစတိအချိန်ခါအသင့်ရောက်လာတဲ့အကျိုးရှိတဲ့ကိစ္စမျိုးဘယ်တော့မှလက်မခံဘူးပညာရှိတဲ့ပုဂ္ဂိုလ်ဟာတထဝိရပညာဝဝတ္တံပညာဝန္တံဝရန္တိ အဲ့ဒီလိုအခြေအနေမျိုးဂုံကြီးမျိုးနဲ့ပြည့်စုံတဲ့ပုဂ္ဂိုလ်မှာပညာရှိလို့သတ်မှတ်ပါတယ်အဲ့တော့မေးတဲ့မေးခွန်းတွေကလည်းပဲလေးလေးနက်နက်စဉ်းစားတာတွေကလည်းလေးလေးနက်နက်လေးနက်တဲ့မေးခွန်းမေးတတ်တယ်လေးနက်တဲ့မေးခွန်းစဉ်းစားတတ်တယ်လေးနက်တဲ့အတွေးခေါ်တွေကိုတွေးခေါ်တယ်အကျိုးမရှိတဲ့အလုပ်ကိုဘယ်တော့မှမလုပ်ဘူးအကျိုးရှိတဲ့အလုပ်ကိုလုပ်တယ်ရက်စက်တဲ့အလုပ်မျိုးကိုဘယ်တော့မှမလုပ်ဘူးနော် အချိန်ကာလလျော်စွာအခွင့်အရေးတစ်ခုရလာလို့ရှင်အခွင့်အရေးကိုလက်မလွတ်အောင်ကောင်းကျိုးရအောင်ကြိုးစားတတ်တယ်အဲ့ဒီလိုပုဂ္ဂိုလ်မျိုးမှတကယ်ပညာရှိတဲ့ပုဂ္ဂိုလ်လို့ခေါ်ပါတယ်လို့ဒါတရဘင်ကဆရာကြီးကဖြေလိုက်တဲ့အဖြေတစ်ခုပဲအဲ့တော့သီလရှိတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲပညာရှိတဲ့ပုဂ္ဂိုလ်ဆိုတာဘယ်လိုပုဂ္ဂိုလ်မျိုးလဲလို့ခြုံငုံပြီးတော့ဖြေလိုက်တာ အဲ့ဒီအဖြေနှစ်ခုပါရသော်ဘုရားလက်ထက်ရောက်လို့ဖျားဖြေတဲ့အခါမှာလဲဒီအဖြေမျိုးပဲဖြေတာဖြစ်တယ်ပေါ့အဲ့တော့ဒီကနေ့လဲဒီနားမှာပဲအချိန်စိတ်လို့ရက်တမ်းပြီး နောက်ရက်ကျမှဆက်ပြီးတော့ဟောကြရအောင်တရားချစ်ခင်သူတော်စင်ပြိဿအပေါင်းတို့တရပင်ကဆရာကြီးဟာတရားမင်းကြီးမေးသမျှမေးခွန်းတွေကိုရှင်းလင်းပြတ်သားစွာ ယခုလိုဖြူဆိုခဲ့တာ ဖြစ်တယ်သူ့ရဲ့ဖြူဆိုချက်အနှစ်သာရတွေကိုနိုင်ယူမှတ်သားပြီးမိမိတို့ကိုယ်တိုင်သီလရှိသူဖြစ်အောင်ပညာရှိသူဖြစ်အောင်ကြိုးစားအထောက်ကြမှာဖြစ်တယ်လို့ကိုယ်စီကိုယ်စီနှလုံးထားပြီးကြိုးစားအထောက်နိုင်ကြပါစေကုန်သတည်း